1955ခုနှစ်သူတို့ဟာကောဇာတိကရ1383ခုနှစ်ဘုရဝတ္တန္တမူလရာတိဝါစုလခွေနီဒီနေ့ရှင်မင်းဝန်သာသနာရိပ်သာတို့ဓမ္မသမဏကုသိုလ်ဒူလာရောက်စီပူကြတဲ့ဓမ္မမာမက တရားလူလားကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားလူပေးမှာကတော့ဓမ္မပရပါဠိတော်မှာလာရဲ့ဓမ္မိကဥပဒကဝတ္ထုကိုတန်စာဆင်ပြီးတော့ခွေရောနောင်ပါမြဲဝမ်းသာဆိုတဲ့တရားတော်ကိုဘုန်းကြီးဒီနေ့ဓမ္မဒါနတရားစုကိလူမှာဖြစ်ပါတယ် ခုယောနောင်ပါမြေဝန္တာဘာတရားတော်လဲဘုန်းကြီးတို့ရှင်မင်းဝဓမ္မမိသားစုများယခုဘဝမှာလည်းပဲစာရည်နေရည်ဝေရည်ကျမ်းမာရည်အားလုံးပြည့်စုံပြီးတော့အပုသောကကင်းဝေးပြီးဝမ်းမြောက်ဝမ်းသာနဲ့ပျော်မွေ့ပြီးတော့မနေခြင်းမူလား

ဒီတရားတော်ကိုဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးတန်ဝတိပြေမွန်ဒေတဝန်ကျောင်းတရင်သုံးပြီးတော့နေစဉ်မှာဓမ္မိကဥပဒကကိုအကြောင်းပြုပြီးတော့မြတ်စွာဘုရားဟောကြားတော်မူပါတယ်။ဣဒံမောရတိတိဣမံဓမ္မဒေသနာသတ္တသေတဝနေဝိဟရတောဓမ္မိကဥပဒကံအာရဘကတိတိ တရားရှင်ကိုရောမြတ်ကြီးစေတော်ကြောင်းတော်မှာတရင်သုံး၄စဉ်အချိန်ခါကာလတရားဆောင်တရားကျင့်တဲ့ဥပဒကာရေးကိုအကြောင်းပြုပြီးတော့မြတ်စွာဘုရားဒီဒေသနာတော်ကိုဟောပါတယ်။ဣဒမောရတိပစ္စမောရတိကတပုံရောဥပယတံမောရတိစသည်ဖြင့်မြတ်စွာဘုရားဟောကြားပါ။အဲတော့ဒီတရားကိုနာကြားရတဲ့ပုဂ္ဂိုလ်ကြီးနာကြားရတဲ့ယဟန်တော်ကြီး အဲဒီမှာတရားတော်ရဲ့အဆုံးမှာသုသောတပန်သုသဗရာဂံသုနာဂံသုယဟနာဖြစ်ကြအဲတော့ဒီတရားတော်ရဲ့သမိုင်းကြောင်းလေးပြန်ပြီးတော့ကြည့်ရဆိုရင်သာဝတိကြီးမှာဒီဓမ္မိကဥပဒကမှုရှိရဲ့အဲဒီဥပဒက900ရှိတယ်ဥပဒကဘယ်နှရာလဲ သာဝတိယဂိရာပစ္စတတဓမ္မိကဥပါဒကနာမအေတုသာဝတိယသာဝတိတိ၌ဓမ္မိကတရားဆောင်တော်ဝါတရားကျင့်တော်ဝါဓမ္မိကမြည်ရှိသောပစ္စတတ900ဂုံသောဥပါဒကနာမဥပါဒကတို့သည်ဧတုံကိရာဖြစ်ကြကုန်တည်း အဲဒီမှာသာဝတိမြို့မှာဥပဒက9သီလဤသမာဓိဤပညာဤဒါနဤသီလဤဘာဝနာဤဆိုတဲ့အဲဒီကောင်းမှုဤကုသိုလ်ဤကိုအမြဲတမ်းစောင့်အမြဲတမ်းရှင်းနေကြတယ်မြတ်စွာဘုရားရှင်ရဲ့တရားတော်ကိုနာကြမြတ်စွာဘုရားဟောကြားတဲ့တရားတော်တိုင်းလိုက်နာကျင့်သုံးပြီးတော့နေကြတယ် အဲ့ဒီဓမ္မိကဥပဒကတရားရှင်းတဲ့ဥပဒက900ရှိတယ်အဲ့ဒီ900မှာလေးပဲဒေသူဧကိကတပင်စပင်စဥပဒကတတနိပရိဝါရံဒေသူထုံ900သောဥပဒကတို့တွင်ဧကိကတတယောက်တယောက်သောဥပဒကအား ပင်စပင်စဥပဒကတတာနိ900 900ဂုံတော်ဥပဒကဥပဒကတို့သည်ပရိဝါရချံရန်ကြကုန်၏အဲ့ဒီ900ဂုံတော်ဥပဒကအကြီးမှု900အဲ့ဒီ900မှာလည်းပဲတခုတူတယောက်တယောက်လေးအချံရန်ဥပဒက900ကြီးရှိတယ်တဲ့ဥပဒကကြီးတခုတူမှာအချံရန်ဘယ်လောက်ရှိလဲ900ကြီးရှိတယ် အဲတော့အချမ်းရံ900စီရှိတယ်ဆိုတော့ဥပဒက900မှာဒီ900မှာတဝတဝမှာအချမ်း900စီရှိတယ်ဆိုတော့အားလုံးပေါင်းလိုက်လို့ရှိရင်ဥပဒကပေါင်း2သိန်းနဲ့5000ရှိတယ်ဥပဒကပေါင်းဘယ်လောက်ရှိလဲ2သိန်းနဲ့5000ပြန်ရသော်ဘုရားရှင်ရဲ့တရားတော်ဤနာရင်တရားတော်ဤနာကြားနိုင်အောင်နှိုးဆော်ကြတယ်နိဗ္ဗာန်ဆော်ကြတယ် မြတ်စွာဘုရားကိုဖူးမြော်ရအောင်အလုံးတော်ပုဂ္ဂိုလ်တွေကိုတခါလဲခေါ်ယူပြီးတော့ပို့ဆောင်ပေးကြတယ်မြတ်စွာဘုရားတရားတွေနားနိုင်အောင်မြတ်စွာဘုရားဟောကြားတဲ့တရားတော်တိုင်းလိုက်လာပြီးတော့ကျင့်သုံးနိုင်အောင်နေအားဖြင့်နှိုးဆော်နေကြတဲ့နိဗ္ဗာန်တော်ဖွဲ့ကြီးဟာမြင်နေလေလားအများကြီးလားအများကြီးပဲခြေတရားနှိုးဆော်တဲ့ပုဂ္ဂိုလ်တွေတရားကျင့်သုံးတဲ့ပုဂ္ဂိုလ်တွေတရားလိုက်လာတဲ့ပုဂ္ဂိုလ်တွေဟာဥပါဒကဘော2သိန်းနဲ့9 9000ရှိတယ် အဲ့ဒီနှစ်သိန်း5000ရဲ့အကျင့်မှုအချုပ်ကြီးလည်းရှိတယ်တဲ့ယောဒေတံသေတကောဒေတံတို့ဥပတကံအာလုံးတို့ဤအာလုံးတို့အပေါ်၌အာလုံးတို့ဤအပေါ်၌သေတကောအကျင့်အမှုဖြစ်သောယောအရှင်ဓမိကာဥပတကံသည်အတ္တိရှိ၏အဲ့ဒီနှစ်သိန်း5000သောဥပတကာတွေပေါ်မှာအကျင့်အမှုချုပ်ဖြစ်တဲ့ဥပတကာကြီးရှိတယ်ဦးစီးကောင်းသောဥပတကာကြီး အဲ့ဒီဥပဒကကြီးဟာဓမိကတရားကိုဆောင်ပြီးတော့တရားအမြဲတမ်းနှလုံးသွင်းကျင့်သုံးနေတဲ့ပုဂ္ဂိုလ်ဒါနာကောင်းမှုတွေအမြဲမပြတ်ပြုနေတဲ့ပုဂ္ဂိုလ်သီလရဲ့အမြဲတမ်းစောင့်ကြည့်ဆောင်သိနေတဲ့ပုဂ္ဂိုလ်ဘာဝနာကပ္ပတန်တရားတွေနာကြကျင့်ပွားအားထုတ်နေတဲ့ပုဂ္ဂိုလ်မြတ်စွာဘုရားမိမိကိုယ်တိုင်လည်းကျင့်ပွားအားထုတ်တယ်လို့မိမိရဲ့မိသားစုကိုလည်းပဲမိမိရဲ့အထုလိုက်ပြီးတော့အာလုံးဒါနာကောင်းမှုတွေပြုရတယ်သီလရဲ့ဆောင်ရတယ်တရားတွေနာကြရတယ် အဲ့ဒီဥပဒကကြီးမှာနေပြီသာသမီဘယ်နှယောက်ရှိလဲဆိုတော့တတ္တတတ္တဗုဒ္ဓတတ္တဤတရာတတ္တဤတရောတတ္တတို့ဓမ္မိကဥပကကြီးကတတ္တ9ယောက်ကုန်သောဗုဒ္ဓသားတို့ဒီ၎င်းသတ္တ9ယောက်ကုန်သောဤတရောသမီးတို့ဒီ၎င်းတန်တိရှိကုန်၏အဲဒီမှာဒီဓမ္မိကဥပဒကကြီးမှာသား9ယောက်သမီး9ယောက်ရှိတယ်။သာသမီ9ယောက်ရှိတယ်။ အားလုံး14ယောက်ရှိဒါ9ယောက်သမီး9ယောက်ရှိအဲဒီသားသမီးတွေမှာလည်းပဲဒီမိဘအကျုပ်တိုက်ပြီးတော့ကုသိုလ်တွေပြုပါတယ်ဒေသူတို့သားသမီးတို့တွင်ဧကေကတတဟုတုံဤဧကေကတခုတခုသောသနာကယာဟုသေဒံယာဟုကို၎င်းသနာကပတ္တသေဒံသွန်ကို၎င်းပက္ခိကပတ္တပက္ခိကသွန်ကို၎င်း နိမတနာပတ္တပိဋိယေသူအပ်သောနိမတနာဘကု၎င်းဥပောတိကပတ္တံဥပုံနေတဲ့ဥပုံနေတိုင်းလောင်းလူရတဲ့စက္ကလူတန်းရတဲ့သွမ်း၎င်းအာဂန္ဓုကပတ္တံဧတဲ့အာဂန္ဓုသံဃာတော်များအာဂန္ဓုများဧတဲ့များကြွတာတဲ့ကာမပြုမွေအခါရခြင်းတို့ရဲ့သွမ်းကုန်၎င်းသံဃာပတ္တံသံဃာပါဏိအဖြစ်တန်ခိကပါဏိအဖြစ်တန်ခိကသွမ်းကုန်၎င်း ဝတဝါတိကံဝါစုသင်္ကံဝါစုသံကို၎င်းဟောသည်ပေးလူကြကုန်၏အဲဒီမိသားစုဟာဓမ္မိကဥပပကာယီမှုရှိတဲ့မိသားစုများအဲဒီကုသိုလ်ကိုရှင်မျိုးပြုကြတယ်တဲ့အမြဲမပြတ်ကုသိုလ်ကိုဘယ်နှမျိုးလဲစေရံယာကုဆိုတာဘုန်းကြီးတို့ယောဂီများစေရံမေချာပြီးတော့ယာကုသွားဆိုတာ ဇေယတာဆွမ်းဆိုတာလည်းပဲလဲချမ်းပြီးတော့ဇေယတာဆွမ်းလှူတာသက္ကိကပတ္တဆိုတာလက်သံပက္ခလက်သုပက္ခမှာလှူတန်းတာဆွမ်းမိမတနာပတ်ဆိုတာဖိမတကားပြုပြီးအထူးပြုပြီးဖိမတကားပြုပြီးရှင်ဘုရားတပည့်တော်တို့ဒီမှာသုံးဖုံးပေးကြတော်မူပါဗျာရှင်ဘုရားနဲ့၅ပါးရှင်ဘုရားနဲ့၁၀ပါးစသည်ဖြင့်ပြည့်ပြည့်တယ်။နောက်ဥပ္ပဒတိကဗတ္တဆိုတာဥပုံနေတိုင်းဥပုံနေတိုင်းလာကြည့်လာခွင် ရှိရတဲ့ဥပုံနေတိုင်းဆွမ်းလို့တာ

ဖခင်ကြီးဖြစ်တဲ့ဓမ္မိကဥပဒတာကြီးတူရဲကကုသိုလ်ကောင်းမှုပြုတာမဟုတ်ဘူးနော်။သာသမီးတွေကလည်းပဲတူတူလည်းအဲ့ဒီလိုဒီဝတ်ရှိခုထားပြီးတော့ဒီကုသိုလ်ကောင်းမှုပြုတာ။ဒီတင်တေတိသဗ္ဗေဝါထိုသာသမီးအားလုံးတို့ဖြင့်အနုဇာတာဗုဒ္ဓနာမမိဘတို့အထုလိုက်၍ဖြစ်သောအနုဇာတာသာသမီတို့မြည်သည်ဟေသောဖြစ်ကုန်၏ ဘုန်းကြီးတို့အဝဇာတသာအနုဇာတသာအတိဇာတသာဆိုတဲ့သာ၃မျိုးရှိတယ်။မိဘနဲ့နေကြတဲ့သာအဝဇာတအနုဇာတမိဘနဲ့တန်းတူလိုက်ပြီးတော့ပြုတဲ့သာအတိဇာတမိဘတဲ့ပို့ပြီးတော့ပြုလုပ်နိုင်တဲ့ရင်းမြတ်တဲ့သာသာအဲတော့အခုဒီမှာဒီသာသမီးတွေဟာ14ယောက်သောသာသမီးတွေမိဘနဲ့အတုလိုက်ပြီးတော့မိဘပြုတဲ့အဲ့ဒီကုသိုလ်ဝတ်တွေကိုသာသမီးတွေကလည်း တာဝန်ယူပြီးတော့ပြုကြတာဆိုတော့ဘုန်းကြီးတို့ဒီမှာအားလုံးမိသားစုကဘယ်နှယောက်ရှိလဲဆိုတော့သားက၄ယောက်သမီးကသားက9ယောက်သမီးက9ယောက်အားလုံးဘယ်လောက်လဲ14ယောက်မိဘနှစ်ပါးနဲ့ပေါင်းလိုက်မယ်ဆိုရင်ဘယ်လောက်လဲ16ယောက်ဒါကြောင့်ဤဒီလိုသုဒ္ဓတံသုဒ္ဓတနာဗုဒ္ဓနာတကြိတ်၄ယောက်ကုန်သောသာသမီတို့ဤ၎င်း ပရိယာမယဤ၎င်းဥပါသိကဥပါတကတဂံမိကဥပါတကကြီးဤ၎င်းဒေါနတ16ခုသောကလကရာဟုအထိမိစရေတံစွမ်းရာဟုစွမ်းစပ်ပြီးတို့သည်ဘောတန်တိဖြစ်ကုန်၏ဘာခင်ကြီးကလည်းဒီစွမ်းကိုရှင်မျိုးသလုံးကိုဘာခင်ကြီးကလည်းတောင်းဝင်မိခင်ကြီးကလည်းစွမ်းရှင်မျိုးတောင်းဝင်လေသာသမီတွေကလည်းတယောက်စီတယောက်စီတခါနဲ့ရှင်မျိုးရှင်မျိုးတောင်းဝင်လိုက်တယ်ဆိုတော့ အားလုံးပေါင်းလိုက်ရင်ကိုကြီးတို့ယောဂီများ16ရှိနေသလားပဲ120ဒါကုသိုလ်ဝတ္ထုတချို့ကမိဘပြုနေတာပဲငါတို့သားသမီးဘာမှမလိုပါဘူးလို့ယူဆကြတယ်မဟုတ်မိဘကုသိုလ်တွေကိုဒီမိဘနဲ့မိမိတို့ကတောင်းလျှောက်ပါရမီဖြည့်သွားခြင်းနဲ့ဒီဘဝနဲ့ဒီမိဘနဲ့အတူတူနောက်ဘဝနောက်ဘဝတွေနဲ့ဒီမိဘနဲ့အတူတူ သံတရာမဆုံးမချင်းနိဗ္ဗာန်မရောက်မီစကြမှာဒီနိဗ္ဗာန်နဲ့ပဲအတူတူပဲမလို့နေသွားခြင်းလေဆိုရင်နိဗ္ဗာန်ပြုတဲ့ကုသိုလ်တိုင်းသာနိဗ္ဗာန်နဲ့ပြုပါတချို့ဘုန်းကြီးတို့ဒီမှာပြမင်းဝန်သာနာရိတ်တာမိသားစုများတွေကရှိပါတယ်မိဘတွေကုသိုလ်ပြုတိုင်းပြုတိုင်းသာသမီတွေပါဝင်ပါဝင်တဲ့မိသားစုတွေကိုတွေ့ရပါတယ်တချို့ကများသောအားဖြင့်တော့မိဘပြုနေရင်သာသမီနဲ့တူပါတာပဲဆိုပြီးဘာမှမကြည့်ဘူးနောက်ကလိုက်ကြည့်တော့ ဥချတာတော့ပဲနောက်ကလိုက်ပြီးတော့ဆိုပေးတာတော့ပဲဒါပဲရှိမိမိကိုယ်တိုင်မိမိရှာထားတဲ့မိမိရဲ့ဆွေးနွေးတာတွေကဒါမိဘကုသိုလ်ပြုတိုင်းပြုတယ်မိမိကလည်းဒီခါနဲ့ဒီထဲမှာပါဝင်ပြီးတော့ကုသိုလ်ပြုသွားတယ်အဲ့လိုဒီမှာသရာတုသနာတုသီလတုစသည်ဖြင့်ပညာတုတူမြလို့ရှိရင်ဒီဘဝတည်းမဟုတ်ဘူးနိဗ္ဗာန်များမြည်တတ်ကြဘုန်းကြီးတို့အတူတကွသာသနာမဆုံးမချင်းဒီနိဗ္ဗာန်နဲ့ပဲတူသွားအဲ့ဒီလိုသွားခြင်းလေဆိုရင် တရားတရားလေးသူများဖို့မလိုအပ်ဘူးလားအေးတရားတရားလေးသူများဖို့လိုအပ်တယ်ဆန္ဒလေးသူများဖို့လိုအပ်တယ်သီလလေးသူများဖို့လိုအပ်တယ်အသိပညာလေးလည်းသူများဖို့လိုအပ်တယ်အခုဒီမှာမိဘတွေပြုတဲ့ကုသိုလ်ဝတ်ကိုဒီမှာသားတွေသမီးတွေကရောအကုန်လုံးတာဝန်ယူပြီးတော့ဒီဝတ်တွေပြုကြတယ်ဒါကြောင့်ဒီ16ခုသော16ခုသောမိသားစုများဒီကုသိုလ် ဝတ်ရှစ်မျိုးကိုတခါနဲ့တဝုစီတဝုစီတို့တောင်းယူပြီးပြုကြတယ်တဲ့အဲ့ဒီသာယောမယာယောပေါ့သာသမီတွေရောအကုန်လုံးဟာဒီဓမ္မိကဥပဒကာကြီးဖြစ်သူပဲအာလုံးသာမယာနဲ့တကွာသီလကိုသီလကိုလည်းပဲသူဆောင်ရှောက်ပြီးကလျာဏဓမ္မောကောင်းသောအကျင့်ရှိကောင်းတဲ့အကျင့်တွေမကောင်းတဲ့အပြုအမူပြောဆိုကြံပြီးပါမရှိကောင်းတဲ့အပြုအမူပြောဆိုကြံပြီးလည်းပြုလုပ်တယ် ဒါနသံဝိပါကရတော်ဝေဘံပိကလူဒန်းရဲ့၌လည်းမှုလျော်ကြအလူဒါနပြုတဲ့နေရာမှာလည်းမှုလျော်ကြလူဒန်းနေရမယ်ဆိုရင်စိတ်ထဲမှာဝမ်းသာပြီးတော့ကျမ်းမာရေးကအထူးကောင်းမွန်နေတာအဲကုသိုလ်ကောင်းမှုမပြုရတဲ့အခါဆိုရင်ကျမ်းမာရေးကိုချွတ်တယ်လာတာနေလို့မကောင်းထိုင်လို့မကောင်းစားလို့မကောင်းတောက်လို့မကောင်းဖြစ်တယ်အဲတော့ဒီမိသားစုဟာမိဘကိုအထူးလိုက်ပြီးတော့သာသမီများကလည်းမိဘနဲ့အတူတကွ ဒီကုသိုလ်ဝတ်တွေကိုအကုန်လုံးတာဝန်ယူပြီးတော့ပြုကြတယ်တဲ့အဲဒီလိုကိုယ့်ရဲ့မိသားစုကိုလေးတဲ့မိမိပြုတဲ့ကုသိုလ်ဝတ်တွေကိုအကုန်လုံးပြုနိုင်တာဆိုတော့မိသားစုပေါ်မှာတော့အားလုံးပြုနိုင်သေးရင်အခုဒီမှာကံမိကဥပဒကာပေါင်းဘယ်လောက်ပါလိမ့်မယ်2သိန်းနဲ့5000အဲဒီ2သိန်းနဲ့5000ပေါ်မှာဒီကံမိကဥပဒကာကြီးဟာအားလုံးသူပြောတဲ့စကားသူလုပ်တဲ့အလုပ်တိုင်းလိုက်နာအောင် ကုန်လုံးပေါ်မှာစည်းရုံးနိုင်ဆောင်ရွက်နိုင်တချို့ကအခြားပုဂ္ဂိုလ်တွေပေါ်မှာတော့ဖြင့်တခါရဲ့ဩဇာအာဏာတွေပေးတယ်ဒါပေမဲ့ကိုယ်အိမ်ကကိုသားသမီးတခုံးလေးမှပြောလို့မရကိုယ်အိမ်မှာတော့ဖြင့်ဘာမှကိုဩဇာအာဏာမရှိဘူးကဲတခြားကိုဩဇာအာဏာရှိပြီးကိုမိသားစုကိုပထမဦးဆုံးကိုနဲ့အတူဖြစ်အောင်ကိုစိတ်အလိုချမ်းရအောင်မိမိတို့ဆောင်ရွက်ထားဖို့လိုသလားမလိုဘူးလားဒီတန်လေးကဥပဒကာကြီးကြီး သူကိုယ်၌ကအခါနဲ့သူ့ရဲ့မိသားစုတစုလုံးဟာသူပြုတဲ့ကုသိုလ်ကောင်းမှုဝတ်တွေအကုန်လိုက်ယူပါအကုန်လုံးသားသမီးတွေကလည်းဝမ်းမြောက်ဝမ်းသာနဲ့ဒီကုသိုလ်ဝတ်တွေကိုယူပြီးတော့ပြုကြတယ်အဲဒီလိုပဲသူ့ရဲ့အချွေရံဖြစ်တဲ့ခုနကတော့ဓမိကဥပဒကအကြီးမှု900အဲဒီ900ကလည်းသူ့အတူလိုက်ပြီးတော့သူပြုခဲ့တယ်နောက်အဲဒီဥပဒက900မှာလည်း900ဒီ900ဒီ900ဒီအဲဒီမှာအချမ်းရ အဲ့ဒီဥပဒကာလေးနဲ့ဘုန်းကြီးတို့ဒီမှာတာဝတိမြို့ကြီးကိုမြတ်စွာဘုရားရှင်ရဲ့အဆုံးအမတရားတော်ကြီးနာကြားနိုင်အောင်တရားမွေးကျင့်ပနိုင်အောင်တရားပွဲကိုတရားနာနိုင်အောင်မြတ်စွာဘုရားကျောင်းတော်ကိုရောက်ပြီးတော့ဒါနာကောင်းမှုတွေပြုနိုင်အောင်သီလတွေစောင့်နိုင်အောင်တရားတွေနာနိုင်အောင်တရားတွေနှလုံးသွင်းနိုင်အောင်ဒီဥပဒကာတွေကနေပြီးတော့ဒါနဲ့နိဗ္ဗာန်ကိုရှင်နဲ့ဆောင်ရွက်ကြတယ်။အဲဒီတာဝတိမြို့ကြီးမှာ လူဦးရေပေါင်း ခုနှစ်ကလေးရှိတယ်လူဦးရေဘယ်လောက်ရှိလဲအဲ့ဒီခုနှစ်ကလေးရှိတဲ့အထဲမှာငါးကလေးဟာအရိယာပုဂ္ဂိုလ်ကြီးတဲ့ငါးကလေးကပါတယ်လေအရိယာပုဂ္ဂိုလ်ကြီးဒီဥပဒကာတွေကနေပြီးနိဗ္ဗာန်ဆိုကြတယ်နိဗ္ဗာန်ဆိုပြုပြတဲ့အတွက်ကြောင့်မူအားလုံးဒါနမှုသီလမှုဘာဝနာမှုတွေပြုနိုင်ရတယ်မြတ်စွာဘုရားရဲ့တရားတွေနားနိုင်ရတယ်မြတ်စွာဘုရားရဲ့အဆုံးအမတွေလည်းနိုင်နိုင်ရတယ် ဒါကြောင့်ဘုန်းကြီးတို့ယောဂီများလည်းပဲဘုန်းကြီးတို့တရားရည်တာကပြန်သွားလို့တရားတွေအားထုတ်ပြီးဆိုရင်မိမိတကူကနေပြီးတော့နောက်ထပ်တစ်ခါတည်း၅ဦးလောက်ပွားအောင်ပွားအောင်တခါတည်းယောဂီကျူးစာပြီးတော့မိမိတို့သာသနာပြုနိုင်ရင်မကောင်းဘူးလားသိကောင်းပါလေမိမိတို့ကပွားပြီးတော့သာသနာပြုရမိမိမိသားစုကိုအရင်ပြုရမိမိမိသားစုတရားအားမထုတ်ဘူးတဲ့ပုဂ္ဂိုလ်တရားမှမကြောက်မိမိမိသားစုတွေကသာသနာပြုပြရ အဲ့ဒီကနေမှမိမိတို့ဆွေမျိုးစုမိမိအပေါင်းအသင်းဓမ္မမိတ်ဆွေအားလုံးကိုမိမိရဲ့တခါလေဒီတရားတွေမိမိခန္ဓာဉာဏ်ရောက်ကျင့်ပွားအားထုတ်နိုင်အောင်မိမိကနိဗ္ဗာန်ဆော်ပေးမယ်ဆိုပါရင်ဒီဓာမိကဥပါဒကာကြီးပဲဒီဘဝမှာလည်းပဲနှစ်သက်ဝမ်းမြောက်စွာနေရမယ်မှုလျော်ရမယ်ဒီသားစုတွေနောက်ဖြစ်နေရဘဝတိုင်းဘဝတိုင်းမှာလည်းပဲအပူကင်သောကကြီးကျင်ဝေးပြီးတော့နှစ်သက်ဝမ်းမြောက်စွာမနေနိုင်ဘူးလားဗျာ နေနိုင်တယ်။အဲဒီဓမ္မိကဥပဒကကြီးတူယူပြီးတော့မျိုးတွေဆောင်ရွက်ဖို့လိုအပ်ပါတယ်။ဘုန်းကြီးတို့ဒီမှာရှင်နေဝတ္တမမိသားစုများဒီလိုသာသနာ့လုပ်ငန်းတွေလုပ်နေပြီဆိုရင်မိမိတွေမဟုတ်မိမိမိသားစုကိုသာသနာပြုဖို့လိုအပ်သည်မိမိမိသားစုဒီတရားတွေသူတို့ရဲ့ခလုံးသားတဲ့ရောက်အောင်မိမိတို့ကြိုးစားပြီးဆောင်ရွက်ဖို့လိုအပ်သည်အဲတော့မိမိတို့မိသားစုတွေနှလုံးသားတွေကိုအာလုံးပြည့်စုံရောက်ပြီဆိုရင်ဒီသားသမီးတွေရောမိမိတွေရောတစ်ခါတည်းဖွဲ့ပြီးတော့ တကူတကူလေး၅ဦးကြ၅ဦးကြဒီတခါနဲ့ယောဂီရအောင်ယောဂီပုတ်ပေးပြီရိတ်တာမှာတရားရိတ်တာပုတ်ပေးပြီးတော့သူတို့ရဲ့သန္တာမှာတရားရှင်ရဲ့တရားတွေနှလုံးသားမှာခင်းအောင်ပြီးတော့သွားပို့ဆောင်ပေးပြီးတော့သာသနာပြုမယ်ဆိုပါရင်သို့တော်ကမြတ်စွာဘုရားတရင်သုံးတော်မူတဲ့သာဝတိပြေမှာလူဦးရေပေါင်း9ကလေးထဲမှာ9ကလေးဟာပါနေတယ်နဲ့ဒီအားလုံးဘုန်းကြီးတို့မိသားစုတွေဟာအရိယာတွေမဖြစ်နိုင်ဘူးလား ဖြစ်နိုင်ပါလေဒီဘဝမှာသောတာပန်လည်းဖြစ်နိုင်တယ်တရားတို့သက္ကရာကံလည်းဖြစ်နိုင်တယ်နာကံလည်းဖြစ်နိုင်တယ်ယဟန္တာရှိအောင်ဖြစ်နိုင်ဘူးလားယဟန္တာရှိအောင်ဖြစ်နိုင်ပါလေအဲ့ဒီလိုသာသနာပြုပြီးတော့နိဗ္ဗာန်စော်ရည်ဖြစ်တဲ့ဓမ္မိကဥပဒကာကြီးဟာမိသားစုမှာလည်းပဲသာသနာပြုရင်အားလုံးပြိတ္တအချွေရံဒီအားလုံးသောပုဂ္ဂိုလ်တွေကိုလည်းဒီခါတိုင်းသာသနာပြုလိုက်ရသော်ဘုရားရဲ့သာသနာတော်ကြီးဟာသာဝတိလူကြီးအတွင်းမှာတော့ဒီ၅ကြိမ် အရိယာပုဂ္ဂိုလ်ကြီးဖြစ်ကုန်ကြတယ်တဲ့သောတာပန်သက္ကရာကအနာဂံပုဂ္ဂိုလ်အဲဒီတော့လည်းသာသနာပြုလို့အသက်ရွယ်ကြီးရင်လာတဲ့ခါကျမကျမ်းဟိယာဘောဘုံဘုံလေးအသက်ကြီးလာပြီဆိုရင်ခန္ဓာရပြီဆိုရင်ယောဂဝေဒနာရောမရနိုင်ဘူးလားရနိုင်လားဘယ်လိုပဲတရားတွေပြည့်စုံပြည့်စုံခန္ဓာရနေတဲ့ပုဂ္ဂိုလ်ဟာဝေဒနာလားခုဒီဓမ္မိကဥပဒကာကြီးမကျမ်းပါဘူးအသက်ရွယ်ကြီးရင်လို့တခါဟိယာဘောလဲတယ် အဲ့ရောဘုံဘုံလေးခါကြတော့မြတ်ဗျာရှင်ကြောင်းတော်ကိုတခါရင်ဦးစီးဦးဆောင်တစ်ချိန်ကဥဆောင်ပြီးတော့မြတ်စွာဘုရားရဲ့တရားတွေနားနိုင်အောင်ဥဆောင်ပြီးတော့ခေါ်ယူစိတ်မန္တကပြုကိုယ်တိုင်ရှိကနေဥဆောင်တရားတွေနာတရားတွေနှလုံးသွင်းတရားတွေကျင့်ပွားအခုမကြမ်းပါလို့ကြည့်ရဖို့ဘုံဘုံလေးဒီလိုလေးခါကလည်းကြတော့ဘုရားကြောင်းတော်ကိုသွားလို့ရသေးလားမြတ်စွာဘုရားတရားတော်တွေနားကျင်ပါလေဆိုလို့နားလို့ရသေးလားမရနိုင်တော့ဘူးအခုခေတ်လူဘာမှအပန်းဖန်းစေလည်းမရှိဘူး အခုခေတ်တော့ဘာဆက်ဖြစ်မှမရှိဘူးသူခင်ဗျားတို့မှလက်ရုံးလောက်စက်ကလေးတွေအများကြီးဒါလေးနဲ့ဖမ်းသွားပြီးတော့တခါနဲ့နားတက်ထားလို့ရတယ်မြတ်စွာဘုရားလက်ထက်ကအဲ့လိုနာလို့မရဘူးအဲ့တော့ဘုရားကြောင်းတော့မသွားနိုင်တော့ဘူးအေးရဘုံဘုံလေးကြီးဆိုတဲ့အခါကလည်းကြတော့ဓမိကဥပဒကာကြီးကသူ့ရဲ့ဇနီးသားသမီးတွေမြတ်စွာဘုရားရှင်ရဲ့တရားတော်ငါဒီနေ့တရားနာကြလိုက်တာမြတ်စွာဘုရားဆံသွားပြီးတော့လျှောက်ထားသည် ယဟန်တော်၈ပါးပဲဖြစ်သည်သို့မဟုတ်16ပါးပဲဖြစ်သည်အဲတော့မြတ်စွာဘုရားတရားကိုနာကျင်တဲ့အတွက်ကြောင့်တရားတော်နာကျင်တဲ့အတွက်ကြောင့်လွတ်ပြီးပါဆိုတာကိုမြတ်စွာဘုရားကသွားလျှောက်ကြည့်ဆိုတာနဲ့မြတ်စွာဘုရားကသွားလျှောက်ဘုရားရှင်ကိုရမေကြီးကလည်းဓမိကဥပဒကာကြီးရဲ့လျှောက်ထားတဲ့အတိုင်းပဲယဟန်တော်16ပါးဓမိကဥပဒကာကြီးကိုလွတ်နိုင်တယ်အလုံးယဟန်တော်များကြွလာဓမိကဥပဒကာကြီးရဲ့ ခေယဘေးမှာဟိုဘက်7ပါးဒီဘက်7ပါးပေါ့နေရာကနေများခင်းကျင်းထားတဲ့ပုံမှာထိုင်ပြီးတော့အဲဒီမှာထိုင်ပြီးတော့သတင်းသုံးပြီးရတဲ့အခါရှင်များတို့တပည့်တော်အရှင်ဘုရားတို့ကိုဖူးမြော်ဖို့ရဒါနောက်ဆုံးဖြစ်ပါလိမ့်မယ်ဗျာတဲ့တပည့်တော်မှာအသက်ရှင်ဖို့ရအတွက်အားရည်လည်းမရှိတော့ပါဘူးတဲ့တပည့်တော်အားရည်လည်းကုန်ခံကုန်ပါပြီတဲ့ဒါဟာတပည့်တော်နောက်ဆုံးဖူးမြော်ရတာဖြစ်ပါလိမ့်မယ်ဗျာတဲ့ဒါကြောင့် တပည့်တော်များတရားတော်ကိုနာကြားလိုပါလေဆိုတော့ဘာတုတ်တတရားကိုနာကြားမှာမလဲရဟန်းတော်များကမေးတဲ့အခါမှာအဲလိုရဟန်းတော်တွေကမေးတဲ့အခါကလည်းမဘုရားရှင်တိုင်းဘုရားရှင်တိုင်းမစွန့်လွတ်တဲ့မြတ်စွာဘုရားရှင်နဲ့မြတ်စွာဘုရားရှင်နဲ့မစွန့်လွတ်တဲ့တရားဘာတရားလဲဆိုရင်ပฏิပဌာန်တရားပဲသဗ္ဗဗုဒ္ဓနာအဝိသေယတံပฏิပဌာနာသုတ်တံတိဝုတ်တိသဗ္ဗဗုဒ္ဓနာဘုရား လုံးစုံသောဘုရားရှင်တို့၏ အာဝိဇဟိတံမစွန့်လွတ်အပ်သောတတိပဌာနာသုတ်တံတတိပဌာနာသုတ်တံကိုသောတုကံမောနာကြံလိုပါပြီဗျာတပည့်တော်ဘုရားရှင်တိုင်းဘုရားရှင်တိုင်းဟာဒီတတိပဌာသုတ်တံကြီးကိုပဲဒီတတိပဌာတရားတွေလည်းကျင့်သုံးသွားကြပါလေဗျာတဲ့အဲတော့ဘုရားရှင်နဲ့ကျင့်သုံးသွားတဲ့အဲဒီတတိပဌာနာသုတ်တံကြီးကိုပဲတပည့်တော်နာကြံလိုပါလေ ကတိနဲ့ဘုန်းကြီးရှင်မင်းတို့ဓမ္မမိသားစုများအားထုတ်နေတဲ့တရားဟာဘာတုဒ္ဒတရားလဲတတိပဋ္ဌာန်တရားဒီတတိပဋ္ဌာန်တရားဘုရားရှင်တိုင်းဘုရားရှင်တိုင်းရှင်းသုံးသွားတဲ့တရားဘုရားတဆူရဲရှင်းတာမဟုတ်ဘူးဘုရားရှင်တိုင်းဘုရားရှင်တိုင်းကဒီတတိပဋ္ဌာန်တရားပဲရှင်းသုံးသွားသဗ္ဗဗုဒ္ဓနာလုံးစုံသောဘုရားရှင်တို့ဤအဝိဇဟိတံမစွန့်လွန်အပ်သောတတိပဋ္ဌာန်သုတ်တာတတိပဋ္ဌာန်သုတ်တာတတိပဋ္ဌာန်တရားကိုတတိပဋ္ဌာန်သုတ်ကို သောတုကံမောတတိတော်နာကြားလိုပါသည်ဗျာတတိတော်တတိပဋ္ဌာန်တရားကိုနာကြားလိုပါတယ်ဗျာတတိပဋ္ဌာန်တရားကိုဟောကြားတော်မူပါဆိုတော့မှအဲဒီမှာသံဃာတော်ရှင်များများကဧကယနောအယံဘိကွေမေဘောတတ္တနာဝိတုဒ္ဓိယဆိုပြီးတော့တတိပဋ္ဌာန်သုတ်တံဒေသနာတော်ကြီးရုပ်ပေါ်တဲ့ကြတယ်အဲဒီလိုသံဃာတော်ရှင်များများဓမ္မိကဥပဒတာကြီးနာကြားလိုတဲ့တတိပဋ္ဌာန်တရား အဲဒီတတိပဒနာသုတ္တဒေသနာတော်ကြီးရွပွားပြီးတော့နေကြအဲဒီရွပွားနေတဲ့အချိန်ကာလဓမိကဥပဒကကြီးကလည်းပဲမြတ်စွာဘုရားဘုရားရှင်လည်းမဆွတ်လို့တဲ့ဒီတတိပဒနာသုတ္တကြီးကိုရိုးရိုးသေးသေးနားဆိုင်ပြီးတော့နားနေပါအဲဒီလိုနားနေတဲ့အချိန်ကြီးမှာပဲခွန်ကြီးတို့တရားအာရုံပြုလိုက်ပြီးဆိုရင်တရားထဲမှာအာရုံနေဝင်သွားပြီဆိုရင်တခါတရံမှာတတိတွေပါလက်သွားတာတတိလေးတွေပါလက်သွားတာတရားထဲမှာအာရုံမိတယ်ကိုခွန်ကြီးတို့တရားရှုမှတ်နေတဲ့အခါကလည်း ကိုရှုမှတ်နေတဲ့အာယုံပေါ်မှာသတိနဲ့ကပ်ပြီးမြဲသွားပြီဆိုရင်စိတ်လေးတွေဘယ်မှမသွားတော့ပဲအိကကတခုတည်းသောအာယုံလေးပေါ်မှာစိတ်လေးစိုက်ပြီးကြနေပြီဆိုရင်တတိလွတ်သွားသလိုငြိမ်သွားတာရှိဘူးလားတခါတည်းငြိမ်ကြသွားဘာမှမသိတတ်တော့လို့ပဲဖြစ်သွားအဲ့ဒီမှာညင်ဝင်အခုလည်းပဲတရားအာရုံပေါ်မှာသူစိတ်ကလေးညင်ဝင်သွားတဲ့အချိန်အဲ့ဒီအချိန်မှာဘုန်းကြီးတို့ဒီမှာနတ်ပြည်လျှောက်တတ်ကနေပြီးတော့နတ်သား နာယထာကြီးတွေတခါတဟတသိဏောဝယုတ်တာသိဏောမြင့်တထောင်လုံးပြင်ကားဆိုတော့ဒီရတယောနာတတိတာအပြတ်အကျယ်အားဖြင့်ယူဒနာ900 900ရှိကုန်တော့ဆရတ္ထယထာ6ရှင်းလို့ဒီအာဂမေတို့ရောက်လာကြနတ်ပြည်6ချက်ကနေပြီးတော့ယထာဘယ်နှသိရောက်လာလဲအဲဒီမှာဓမ္မိကဥပဒကာကြီးရဲ့အဲမှာယထာ6ရှင်းရောက်လာကြတယ် အဲလိုယထာကြောင့်သိရောက်လာပြီးတော့ယထာပေါ်မှာပန်လာတဲ့ယထာမှုတွေကနေပြီးတော့အာမကံဒေဝလောကနိတ္တမနိတ္တမအာမကံငါတို့ဤဒေဝလောကနတ်ပြည်နလောကတို့နိတ္တမဆောင်ယူကုန်ဟံအာမကံဒေဝလောကနိတ္တမငါတို့နတ်ပြည်ကိုဟောဒီမှာဓမ္မိကဥပဒကာကြီးကိုဆောင်ယူကြမယ်ဆိုပြီးတော့အဲ့ဒီမှာချွတ်ကြော်ကြဓမ္မိကဥပဒကာကြီးကိုလည်းပဲမြေအိုးနဲ့တူတဲ့ဟောဒီခန္ဓာကိုယ်ကြီး ဘာမှအသုံးမချတဲ့ရေအိုးနဲ့တူတဲ့ခန္ဓာကိုယ်ကြီးကိုခွဲပြီးတော့သုံးဝနာပါဒနာရွှေအိုးနဲ့တူတဲ့ခန္ဓာကိုယ်ကြီးနဲ့ခန္ဓာကိုယ်ကြီးရွှေအိုးနဲ့တူတဲ့နတ်ပြည်နာလောကနတ်ခန္ဓာကြီးကိုမှုနေရုံလိုမူပါယထာဘောတက်ပါကျွန်ုပ်တို့ယထာဘောတက်ပါဆိုပြီးတော့အဲဒီမှာသူတဲ့ငါအားလုံးကအာမတန်လောကဒီဝါအပြည့်ရမိတို့ကျွန်ုပ်တို့ရဲ့ယထာဘောတက်ပါကျွန်ုပ်တို့ရဲ့ယထာဘောတက်ပါဆိုပြီးတော့အဲဒီမှာနာယထာ၆ဆင်းပေါ်မှာပါလာတဲ့အဲဒီမှာ အားလုံးသောလက်တွေကနေပြီးတော့ခေါ်ယူကြအဲလိုခေါ်ယူကြတဲ့အခါကဏ္ဍကြတော့ဒီဥပဒကကြီးကသူဘာလုပ်နေတာလဲဆိုသံဃာတော်များရုပ်ပွားနေတဲ့တတိပဌံသုတ်တန်ကြီးနာကြားနေတယ်။ဘာသုတ်တန်နာကြားနေတာလဲ။တတိပဌာနာသုတ်တန်ကြီးနာကြားနေတယ်။အဲဒီမှာနာကြားနေတာဆိုတော့နတ်တွေကနေပြီးတော့ဟိုဟာလည်းပဲတစ်ခါသူတို့နာယထာဘောတက်ပါဒီဟာလည်းနာယထာဘောတက်ပါ ဘုန်းကြီးတို့ဟိုမှာပြေးသွားတဲ့အခါမှာတချို့ကားဂိတ်တွေရောက်တဲ့အခါလေးဟိုကားကနေခါရလာပါလာပါခေါ်တယ်လို့ပဲအဲ့ကျူတွေကနေပြီးတော့လာဆွဲခေါ်နေတယ်လို့ပဲဘုန်းကြီးတို့ချက်ကြီးရုံးလို့သွားတဲ့အခါမှာလေချက်ကြီးရုံးသွားပြီဆိုရင်ကားပေါ်ကဆင်းကြီးဆိုတာနဲ့ဟိုသားတော့ဆိုင်တွေကဟိုသူဆိုင်လာပါဝါလာပါတရားလာပါခေါ်တယ်လို့ပဲအတရားလည်းပဲအခုဒီမှာဒီလက်တွေကသူတို့ရင်ထားပေါ်သူတို့ရဲ့ဒီမှာနိုင်ထားပေါ်တက်ကိုခေါ်ကြတယ် အဲလိုသူဉာဏ်နေအောင်ခေါ်တဲ့အတွက်ကြောင့်မို့ဒီကတရားနာနေတဲ့အာယုပြက်တလားမပြက်ဘူးလားပြက်တယ်ခုတရားကောင်းကောင်းလေးနာနေကြည့်ပါနာနေတဲ့အချိန်မှာဘေးကပုဂ္ဂိုလ်တယောက်စကားပြောနေရင်အာယုပြက်တလားမပြက်ဘူးလားပြက်တယ်အခုအဲ့လိုအာယုပြက်တဲ့အတွက်ကြောင့်မို့အာဂမိသာအာဂမိသာတိအာဟအာဂမိတာဆိုင်ငံပါဆိုင်ငံပါဆိုင်ငံပါအိုးဟူ၏အာဂမိတာအာဂမိတာဆိုင်ငံပါဟူဆိုင်ငံပါအိုးဟူ၏အဲဒီမှာ ဒီကဓမိကဥပဒကကြီးကနေပြီးတော့အတန်မှာဖတ်ပါဆိုင်ကညပါဦးဆိုင်ကညပါဦးဆိုပြီးတော့အဲ့ဒီမှာလက်အတန်နေထွက်ရုံနဲ့မဟုတ်ဘူးလက်ပါပါရင်လည်းပါမယ်ပေါ့လက်ပြအဲ့ဒီကမှာဘေးကတတိကျဏသုတ္တန်ကြီးရွတ်နေကြတဲ့ဉာဏ်တော်တွေကအဲ့ဒီမှာမိမိတို့ကိုတားမြစ်တယ်လို့ထင်တဲ့အတွက်ကြောင့်အာလို့ရွတ်ပတ်နေတာတွေကိုအာလို့ရလိုက်ကြအဲ့ဒီမှာအာလို့ရလိုက်ကြတဲ့အခါကျတော့ဘေးကသားရင်သမီးတွေ ဒီဖခင်ကြီးနဲ့ဒီပြိပ္ပန္နတုတ်တာကိုနားနေကြတယ်တရားနားနေကြတယ်အဲလိုဖခင်နဲ့အတူတရားနားနေကြတဲ့သာသမီတွေကနေပြီးတော့အဲဒီမှာဖခင်ဖြစ်တဲ့ပုဂ္ဂိုလ်ဟာခန္ဓာဆိုင်ကကြပါဦးဆိုင်ကကြပါဦးအာဂမိအာဂမိထဆိုတော့အဲဒီမှာအာလုသံဃာတော်ကြီးရက်သွားတဲ့အခါကဏ္ဍကြတော့အကုန်လုံးသူတို့လည်းမျက်စိလေးတွေမိတ်ပြီးအာယုပြုနာကြားနေရကနေပြီးတော့သတိဝင်လာသတိဝင်လာတဲ့အခါကဏ္ဍကြတော့ဩငါတို့ရဲ့ဖခင်အချိန်လုံးကတရား အမြဲတမ်းနာကြားလိုနေတဲ့တရားနဲ့မွေ့လျော်နေတယ်ဘတို့ရဲ့ဖခင်ကြီးဟာဒါနကောင်းမှုပြုကြနဲ့မွေ့လျော်နေတယ်သီလဆောက်တည်တာနဲ့မွေ့လျော်နေတယ်ဘာဝနာသမထနဲ့မွေ့လျော်နေတယ်တရားနာခြင်းနဲ့မွေ့လျော်နေတာအခုကျတော့ရှိသားမဟုတ်သူကိုယ်တိုင်ပဲသင်ခိုင်းလို့ခုတန်ဃာတော်ကြီးကြွနာသူကိုယ်တိုင်ရွှေခြင်းတဲ့တရားသူကိုယ်တိုင်နာခြင်းတဲ့တရားကိုအခုဒီမှာဟောကြားနေတဲ့အချိန်ကာလမှာဆိုင်ငံ့ကြပါဦးဆိုင်ငံ့ကြပါဦးဆိုတော့ သူတို့ရဲ့ဖခင်ဟာသေလေးကိုကြောက်လို့တာဒူတာတွေကိုဆိုင်ကဆိုင်တာဖြစ်မယ်ဆိုပြီးတော့အဲဒီမှာဝမ်းနဲ့ပူဆွေးပြီးတော့သားသမီးတွေကငိုကြအဲလိုသားသမီးတွေငိုကြတဲ့အခါကလည်းကြတော့ယဟန်တော်တွေကလည်းပဲငါတို့ဒီအချိန်ဟာရွတ်ဖတ်ရမယ့်အချိန်မဟုတ်တော့ဘူးငါတို့ပြန်ကြွကြလို့ဆိုပြီးတော့ယဟန်တော်များအဲဒီမှာကိုယ်သိနေကိုယ်ပဲနေရာကထားပြီးကြောင်းကိုပြန်ကြွသွားကြတယ်အဲလိုယဟန်တော်များပြန်ကြွသွားပြီးတော့မကြမ်းမီမှာပဲ ဒီကဓမ္မိကဥပဒကကြီးကြံပြီးတော့တတိယလာအဲ့လိုပြန်ပြီးတတိယလာတဲ့ခါကဏ္ဍကြတော့အဲ့ဒီမှာသာသမီငိုနေတာတွေ့ကြတယ်တွေ့ရင်ကဘာလို့ငိုနေကြတာလဲမေးတယ်အဲ့ဒီမှာဟာနေဒီလိုဒီလိုကြောင်းမှုပဲအဲ့ဒီမှာရဟန်းတော်တွေရောပြရောက်ကုန်တယ်ရဟန်းတော်တွေလည်းပြန်ကြွသွားပြီလေအဖေကဆိုင်ကပါဦးဆိုင်ကပါဦးဆိုတော့ရဟန်းတော်တွေလည်းသူတို့ရုပ်ပွားနေတာကိုဆိုင်ဆိုင်လို့ကြက်ခိုင်းတယ်ဆိုလို့ရဟန်းတော်တွေလည်းပဲအားလုံးဆိုင်ကြတယ် အဲ့လိုအလုံးဆိုင်သွားတဲ့အတွေ့အကြုံကိုတရားကိုနာရမှာမနာတော့တဲ့အတွေ့အကြုံကိုဘာကင်တရားမှာကြောက်တယ်အခုလိုတားပြီးရဲ့ရှင်တဲ့အတွက်ကြောင့်တဲ့သားတို့သမီးတို့လည်းပဲအခုငိုယုံနေကြတဲ့အကြောင်းအဲလိုပြောတဲ့အခါကျတော့အခုယဟန်တော်ကြီးပြန်ကြွသွားတယ်ဆိုယဟန်တော်ကြီးပြန်ကြွသွားပြီအဲလိုယဟန်တော်ကြီးပြန်ကြွသွားပြီဆိုတဲ့အခါကလည်းကြတော့မှငါယဟန်တော်ကြီးပြောတာမဟုတ်ပါဘူးတဲ့တားတာဆိုင်ရမှာဘူးလို့တားတာငါယဟန်တော်ကြီးကိုတားတာမဟုတ်ပါဘူးတဲ့ ဒီလိုဆိုရင်ဘုသူ့ကိုတားတာလေဆိုတော့နတ်တွေကိုတားတာငါထံမှာနတ်ကြီး၆ကကနာယထာကြီး၆ပင်ဆိုက်ပြီးတော့လာခဲ့တယ်အဲလိုနာယထာကြီး၆ပင်ဆိုက်လာတဲ့အတွက်ကြောင့်ခုငါနတ်တွေကသူတို့ယထာပေါ်တက်ပါသူတို့ယထာပေါ်လိုက်ခဲ့ပါဆိုပြီးတော့ခေါ်ခေါ်နေကြတဲ့အတွက်ကြောင့်ငါတရားနာရတာနှောက်ရှက်ဖြစ်တဲ့အတွက်ကြောင့်သူတို့ကိုနေကြပါဦးတရားနာနေပါတယ်ဒါကြောင့်ဆိုင်ကမအောင်လို့ငါတို့ကိုပြောတာဆိုတော့ ဒီလိုဆိုရင်ပြန်မလဲနိုင်ရသည်ကပြန်မလဲပြီးတဲ့အခါကလာကြတော့အဲဒီမှာဘုရားဘေးကပုဂ္ဂိုလ်တွေကတော့ကျင့်ကြင်နိုင်ရသည်ပဲမြင်မှုပဲမြင်မလဲဒီကကံရှိနေတဲ့ပုဂ္ဂိုလ်ကတော့ကုသိုလ်ကောင်းမှုတွေပြုထားတဲ့ပုဂ္ဂိုလ်တွေကတော့ဒီမိမိအတွက်လာနေတဲ့ကံကမ္မနိမိတ်ကတိနိမိတ်ဆိုတာလေဟာဒါမိမိတို့ကိုယ်တိုင်မြင်ရတယ်ဘေးပုဂ္ဂိုလ်မြင်ရတယ်ကိုပြုထားတဲ့ကံအားမျိုးဆိုတာဟိုကနိုင်သားတွေထိုက်ပြီးတော့လာတယ် အဲလိုနိုင်သားတွေစိုက်ကြတာကိုမြင်ရတော့ဘယ်ပုဂ္ဂိုလ်ကြီးကမမြင်ရတဲ့အတွေ့အကြုံကိုဘယ်မလဲသိတော့တဲ့နိုင်သားတွေဆိုတာဘယ်မှာရှိလို့လဲမေးဒီနိုင်သားတွေရှိတယ်မရှိဘူးဆိုတာသိကျင်ရင်ငါ့အတွက်ပန်းကုန်းများဒီကုန်းထားတာရှိသလားမေးပါအဲဒီမှာပန်းကုန်းကြီးဒီကုန်းထားတာရှိသလားဆိုတော့ရှိပါတယ်ပါခင်ဒီလိုဆိုရင်ငါ့ကို6ကုန်း6ကုန်းရှိသလား6ကုန်းရှိပါတယ်ဆိုတော့ဒီလိုဆိုရင်အဲဒီ6ကုန်းဘယ်မှာလဲဒီမှာရှိနေပါတယ်ဆိုကြင်ကြ အဲ့ဒီပြတဲ့အခါကလည်းကြတော့မှအဲ့ဒီမှာဖခင်ကြီးကနေပြီးတော့နတ်ပြည်၆ဖြတ်ဘယ်နတ်ပြည်ဟာမှုလျော်ဝယ်ကောင်းပါတည်းလို့သာသမီကြီးမေးပါတယ်။ဘယ်နတ်ပြည်ဟာမှုလျော်ဝယ်ကောင်းဆုံးလဲ။ကကြရောဒေဝလောကေရမဏီယောတိ။အဘယ်နည်းသောနတ်ပြည်လောကမှုလျော်ဝယ်ကောင်းတယ်လို့မေးလိုက်တယ်။အဲ့လိုမေးတဲ့အခါကလည်းကြတော့အာလောသာသမီကြီးကနေပြီးတော့သဗ္ဗဗောဓိတတ္တနာဗုဒ္ဓမာတာပိတုနိသံ ဝတိတ္တခန္ဓာသုတိတာဘာဝနာသုတိတာဘဝနာရမဏိယံတတတိအဲဒီမှာသိတာနတ်ကြီးတတဖခင်သဗ္ဗဘောဓိတတနာသဗ္ဗဘောဓိတတနာလုံးစုံသောဘုရားလောင်းတို့၏၎င်းဘုဒ္ဓမာသာပိတုနေသဘုရားရှင်၏မေတော်ခမေတော်တို့၏၎င်းဝိသဝတိတ္တခန္ဓာမှုလျောလေးတရားဖြစ်သောသုတိတာဘဝနာသုတိတာနတ်ကြီးသည် ဓမ္မနိယံမှုလျောပျော်ရွှင်ဝယ်ကောင်းလာပါသည်တုတိတာနတ်ပြည်ဟာဘုရားအလောင်းတော်များနဲ့ဘုရားအလောင်းတော်ရဲ့မေတော်ခမဲတော်များမှုလျော်ရာနေရာဖြစ်တဲ့အတွက်ကြောင့်အဲ့ဒီတုတိတာနတ်ပြည်ဟာမှုလျော်ဝယ်ကောင်းဆုံးပါတယ်လို့သာသမီတွေကပြောတယ်။အဲလိုပြောလိုက်တဲ့ခါကလည်းကြတော့အဲ့ဒီမှာဒီလိုဆိုရင်တဲ့အဲ့ဒီသင်တို့ကင်ထားတဲ့ပန်းကုန်း၆ခုအဲ့ဒီပန်းကုန်း၆ခုကိုအဲ့ဒီသုတိတာနတ်ပြည် ဟာလာတဲ့အဲ့ဒီနာယထာကိုနှမ်းပြီးတော့ရှိလိုက်ကြကောင်းရင်ကိုပြက်လိုက်ကြဆိုပြီးတော့အဲ့ဒီမှာဖခင်ကနေပြီးတော့ဓမိကဥပဒကာကြီးကနေပြောတဲ့အခါကလည်းကြတော့ဘာလို့သားသမီးတွေကဓမိကဥပဒကာကြီးပြောတဲ့အတိုင်းပဲပန်းလျှောက်ကုန်းကိုတခါလဲဒီပေါ်မှာနှံ့ပြီးတော့ပြစ်တင်လိုက်အဲဒီတော့ဒိဋ္ဌံနဲ့နှံ့ပြီးတော့တုတိတနတ်ကြီးကလာတဲ့နာယထာပေါ်ရှိပါသေးသည်ဆိုပြီးတော့အဲဒီလိုနှံ့ပြီးဒိဋ္ဌံနဲ့ပြစ်တင်လိုက်တဲ့အခါကလည်းကြတော့ပန်းကုန်းကြီးဟာ အဲ့ဒီကောင်းရင်မှာပဲတခါလေတွဲလောင် တွဲလောင်တွဲလဲဆွဲပြီးတော့တခါလေအားလုံးလှုပ်ခါနေကြတယ်ဒီပန်းတယ်ဒါပေမဲ့လို့ယထာကြီးတော့မြင်ရရဲ့လားမမြင်ရဘူးနာယထာကိုတော့မမြင်ရဘူးဒါပေမဲ့အဲ့ဒီယထာဥမှာသွားပြီးတော့ပန်းကုန်းလေးတွေကချိန်ပြီးတော့တခါလေတွဲရဲဆွဲပြီးတော့လှုပ်ပြီးတော့မြင်ကြတယ်တဲ့မဟာကျွန်တော်တတိဝပတ္တိအားလုံးသောဘေးကလူတွေပေါ့လန္ဒတညလူတွေဟာလည်းပဲအဲ့ဒီ လေပေါ်မှာတွဲရဲဆွဲနေတဲ့နတ်ပန်းကုန်းတွေတခါတည်းတုတ်နေတာကိုအားလုံးမြင်နေကြတာဒါပေမဲ့နာယထာကြီးကိုတော့မြင်ရသလားဆိုတော့နာယထာကြီးကိုတော့ဘယ်သူမှမမြင်ရဘူးအဲ့လိုမမြင်ရတဲ့အခါကလည်းကြတော့မှဥပဒကကြီးကနာယထာအဲ့ဒီပန်းတွေတယ်မလဲဘုဘောမှာတွဲလာဆွဲနေပြီဆိုတဲ့အခါကလည်းကြတော့ကဲသင်တို့မြင်ရပြီမဟုတ်လားတဲ့အဲ့ဒီပန်းတွေချိတ်ဆွဲပြီးတော့နေတဲ့ဟာသုတိတာနတ်ကြီးကလွတ်လိုက်တယ်နာယထာကြီးတယ်တဲ့သုတိတာနတ်ကြီးကနာယထာကြီးတယ် အဲတော့ငါလည်းပဲအဲ့ဒီတုတိတနတ်ပြည်ကိုပဲငါသွားတော့မယ်အဟံတုတိတဘဝနာကိစ္ဆာမိအဟံငါတိတုတိတဘဝနာတုတိတနတ်ပြည်တို့ကိစ္ဆာမိငါသွားတော့ဟံတဲ့အဲဒီလိုပြောဆိုပြီးတဲ့အခါကလည်းကြတော့ဒီကလူခန္ဓာကိုယ်ကြီးစွန့်ပြစ်ပြီးတော့အဲဒီမှာဒီခွန်ကြီးတို့ဓမိကဥပဒကာကြီးဟာဟိုနတ်ခန္ဓာကိုယ်ကြီးရယူပြီးတော့တုတိတနတ်ကြီးကရောက်လာတဲ့အဲဒီနိုင်သားပေါ်မှာပါပြီးတော့အဲဒီမှာပန်းကုန်းလေးတွေပါတို့ရဲဆွဲပြီးတော့ကောင်းဝင်ကိုကျက်သွားတယ် အဲလိုတက်သွားပြီးတော့ဒီနာယထာကြီးမတက်ခင်မှာလည်းဒီဓမ္မိကဥပဒနာကြီးကနေပြီးတော့အာလို့သူ့ရဲ့သာသမီတွေကိုလည်းပဲမှားခဲ့သေးတယ်။မမသာကြီးတန်လိကိဌာနဲ့နိဗ္ဗာန်ဒုက္ခမှာတကယ်လို့မိမိနဲ့နိဗ္ဗာန်နဲ့အတူတကွဖြစ်ခြင်းလေဆိုရင်တဲ့နိဗ္ဗာန်ဒုက္ခမှာဖြစ်ခြင်းကအလိုရှိကြကုန်ပြီဟုတ်တော်ဖြစ်မယံငါတိကတ္တနိယာမိနေဝါငါပြုခဲ့တဲ့ဤရှင်သာလျင် ငါဒါနာကောင်းမှုတွေပြုတယ်သီလတွေစောင့်တယ်ငါတရားတွေနာတယ်တရားတွေနှလုံးသွင်းတယ်ငါတရားနဲ့အမြဲတမ်းမှုတွေရောနေတယ်အဲလိုငါကုသလို့နီးခြင်းတဲ့ဟုတ်တော်ဟာမယာငါတိကတနိယမင်းနေဝငါကုသောနီးခြင်းဒါလည်းဘုံညာဤကုသိုလ်ကောင်းမှုတို့ကိုကရာကရောထပြုရကြကုန်လောငါပြုတဲ့အတိုင်းပဲကုသိုလ်ကောင်းမှုတွေပြုရကြတယ်ငါနဲ့အတူတကွဖြစ်ခြင်းရတယ်ဆိုရင်ဓမ္မိပါများကြည့်လေ မိဘကရှေ့ကနေဥဆောင်ပြီးတော့သွားလို့အခုသူ့ရဲ့ဒီမှာတရားနဲ့မှုလျော်ဒါနာကောင်းမှုနဲ့မှုလျော်တဲ့သီလနဲ့မှုလျော်တဲ့ဘာဝနာနဲ့မှုလျော်တဲ့အဲလိုကုသိုလ်ကောင်းမှုနဲ့ပဲမှုလျော်ပြီးတော့သူတင်မှုလျော်တာလားဆိုတော့အကုန်လုံးအားလုံးသူနဲ့သက်ဆိုင်တဲ့မိသားစုရောအကုန်လုံးဒီတရားနဲ့မမှုလျော်ဘူးလားအားလုံးမှုလျော်တာဒါနနဲ့မှုလျော်ရတဲ့သီလနဲ့ဘာဝနာနဲ့ကိုမှုလျော်နေရဒါရင်လားဆိုတော့သူ့ရဲ့မိတ်ဆွေပေါင်းသင်းတွေအားလုံးဥပဒက900 အဲ့ဒီ900ကနေပြီးတော့ရှင်ပွားလိုက်တာဥပဒကပေါင်း2သိန်းနဲ့9000အဲ့ဒီကနေရှင်ပွားလိုက်တဲ့အခါကျတော့တခါနဲ့သာဝတိမျိုးကတစ်မျိုးလုံးရှိတဲ့အားလုံးတော့ခုနှစ်ကလေးသောပုဂ္ဂိုလ်တွေကနေပြီးတော့9ကလေးဟာအားလုံးသူတို့နဲ့ပေါင်းသင်းမိပြီဖြစ်တဲ့အတွက်အရိယာပုဂ္ဂိုလ်တွေမဖြစ်ကြဘူးလား။သာလုံးဒါနနဲ့ပြောမွေးရတယ်၊သီလနဲ့ပြောမွေးရတယ်၊ဘာဝနာနဲ့ပြောမွေးရတယ်။အားလုံးလည်းပဲခွန်ကြီးတို့ခုယောဂီများဒီတမိကဥပဒကကြီးရဲ့ အကြောင်းလေးတွေကိုနာကြားပြီးလို့ရှိရင်ဟောဓမ္မိကဥပဒကကြီးတရားကိုအမြဲတမ်းကျင့်နေတဲ့တရားအမြဲတမ်းစောင့်နေတဲ့ပုဂ္ဂိုလ်ဒါနသီလဘာဝနာနဲ့ပြုံ့ပွင့်နေတဲ့ပုဂ္ဂိုလ်အဲတော့မိမိတို့လည်းပဲအဲ့ဒီဓမ္မိကဥပဒကကြီးကဲ့သို့ဓမ္မိကဥပတိကာမကြီးဖြစ်အောင်လို့ကြိုးစားတယ်။ဒီငါတို့ကြိုးစားတယ်လို့မတို့ရဲ့ဤသားစုများဟာလည်းဒီလိုတရားနဲ့အမြဲတမ်းတရားတွေမိမိတို့ရဲ့နှလုံးသားမှာသိဖို့ပြီးတော့နေအောင် ဒီတရားဒီသာသနာကိုသူတို့သာနာမှာသူတို့နှလုံးသားကိုရအောင်ပြုနေသူတို့ရဲ့ဓမ္မမိတ်ဆွေတွေလည်းပဲအားလုံးစီးပွားဖြစ်တဲ့ပုဂ္ဂိုလ်တွေအားလုံးပေါ့ဒီပုဂ္ဂိုလ်တွေလည်းပဲငါတို့တွေ့ထားတဲ့တရားတွေငါတို့အားထုတ်ထားတဲ့တရားတွေအားလုံးအားထုတ်ခွင့်ရအောင်မိမိတို့အကျိုးဆောင်မယ်ဆိုပြီးတော့ဒီမိကဥပဒကာကြီးတို့အဖွဲ့တို့အကျိုးဆောင်ရမယ်ဆိုရင်တာဝတိမြို့မှာရှိတဲ့ခုနှစ်ကလေးသောပြိဿတွေကငါးကလေးကရိယာဖြစ်တယ်လို့ပဲဘုန်းကြီးတို့ဓမ္မမိတ်ဆွေတွေလည်းပဲသူတို့ရဲ့သဏ္ဍာန်မှာ တရားတွေနှလုံးသားမှာခေးနိုင်မလားမခေးနိုင်ဘူးလားညာသူဘုရားရှင်တိုင်းမဆုံးလို့တဲ့ဒီတိပ္ပံတရားတွေသူတို့နှလုံးသားမှာခေးမှုသွားနိုင်တယ်အဲဒီခါကျတော့မှမိမိကဲ့သို့အတူနေခြင်းနဲ့မိမိလိုအတူဖြစ်ခြင်းနဲ့ဆိုရင်ငါပြုတဲ့ဤအတိုင်းကသင်တို့ကုသိုလ်ကောင်းမှုတွေပြုရကြလို့မှာပြီးတော့အဲဒီမှာဓမ္မိကဥပဒတာကြီးကွယ်လွန်ပြီးတော့အဲဒီနိုင်သားပေါ်မှာပါသွား၏အဲဒီမှာနိုင်သားပေါ်မှာပါသွားပြီးတော့ပါသွားတဲ့အချိန်ကျတော့ ကိုကသံဃာတော်ကြီးကနေပြီးတော့မြတ်စွာဓမိကဥပဒကရေခံကနေပြီးပြန်သွားကြတဲ့သံဃာတော်တွေကအဲ့ဒီချိန်ကျတော့ဘယ်ကိုရောက်လဲဆိုကြောင်းကိုရောက်ကျောင်းရောက်ပြီးတော့မြတ်စွာဘုရားထံရောက်တဲ့အခါကျတော့မြတ်စွာဘုရားကဘယ်နဲ့လဲဓမိကဥပဒကကြီးကိုတရားများဟောခဲ့ကြကြလားဟောခဲ့ကြပါတယ်ဗျာဒါပေမဲ့လို့ဓမိကဥပဒကကြီးကဆိုင်ငံ့ညပါအောင်ဆိုင်ငံ့ညပါအောင်ဆိုလို့တပည့်တော်တို့လည်းပဲ တပည့်တော်တို့ရွတ်ပတ်တဲ့ဆဲနေတာကိုမလိုမလိုတော့ဘူးချင်လို့တပည့်တော်တို့လည်းရက်ကြပါလေဗျာ။ဟာသူရဲ့သားရဲ့သမီးတွေကငိုယူကြတဲ့အတွက်ကြောင့်မို့တပည့်တော်တို့လည်းပဲဒီတရားတွေရွတ်ပွားခြင်းအခါမဟုတ်တော့ဘူးဆိုပြီးတော့တပည့်တော်တို့လည်းထပ်ပြီးပြန်လာခဲ့ကြပါလေဗျာလို့မြတ်စွာဘုရားလျှောက်။အဲလိုလျှောက်တဲ့အခါကလည်းကြတော့ဘုရားရှင်ကိုရောင်မြတ်ကြီးကချက်သားတော်ဓမ္မိကဥပဒကကြီးကခိတ္တဆိုင်ငံ့ရပါအောင်ဆိုတော့သင်တို့ကိုတားမြစ်တာမဟုတ်ဘူးတဲ့။ ဒီလိုဆိုရင်ဘု து ကိုကြားတာလေဗျာသူ့ခြံမှာနတ်ကြီး၆ချက်ကနတ်သားတွေကနာယကာ၆ခင်းနဲ့သူ့ကိုလာပြီးတော့ခေါ်နေကြတယ်တဲ့ယထာ၆ခင်းဘယ်နှခင်းလဲနတ်ကြီး၆ခက်ကလေအကုန်လုံးယထာ၆ခင်းနဲ့တခါလေသူ့ရဲ့ယထာဘောတက်ပါဥပဒကယေသူ့ရဲ့ယထာဘောတက်ပါဆိုပြီးကုသိုလ်ရှင်ကိုခေါ်ကြတယ်သူဘုန်းကြီးတို့ယောဂီများလည်းပဲဒါအခုတန်မြတ်စွာဘုရားတက်တဲ့ကတွေမဟုတ်ဘူးဘုန်းကြီးတို့အခု မြန်မာနိုင်ငံမှာလည်းပဲအဲ့ဒီလိုဒီကံကြီးစဲစဲလေးအဲ့လိုနိုင်သားတွေသူတို့သူ့စီမှာရောက်လာပြီဆိုတာတွေဘုန်းကြီးတို့ဝိထုသာရကလေးတွေပြစ္ဆုတ်ပံဝိထုလေးတွေဖတ်ဖူးတယ်အချို့ချို့ပုဂ္ဂိုလ်ကြီးကုသိုလ်မြဲတဲ့ပုဂ္ဂိုလ်ကြီးဟာဒီဘဝမှာပဲဒီကံနဲ့ဒီကံကြီးစဲစဲချိန်ခါကလည်းမနိုင်သားတွေရောက်ပြီးတော့ဒီကံနဲ့သူ့ကိုနိုင်သားတွေကခေါ်တာတွေလည်းပဲတွေ့ဘူးတယ်အခုလည်းပဲဒီမှာဓမ္မိကဥပဒကကြီးကကုသိုလ်ရှင်ဖြစ်တဲ့အတွက်ကြောင့်သူ့ရဲ့ကုသိုလ်ကံတွေကအကျိုးပေးဖို့အတွက်ကြောင့်နတ်ကြီးကနိုင်သားတွေထွက်လိုက်တယ် အဲ့နာယသားတွေကနေပြီးတော့သူတို့ရဲ့လက်ပြည်ကိုလိုက်ဖို့သူတို့ရဲ့လက်ပြည်မှာတက်ပြီးတော့နတ်ပြည်ရှင်ကြီးစံစားဖို့အဲ့လိုခေါ်ကြတဲ့အတွက်ကြောင့်အဲ့ဒီမှာသင်တို့ဟောနေတဲ့တရားကိုနာကြားနေတဲ့အချိန်ဖြစ်လို့တရားအနှောက်အယှက်ဖြစ်မှာဆိုတဲ့အတွက်အဲ့ဒီနတ်သားတွေကိုသူစီလာပါသူရထားပေါ်တက်ပါလို့ခေါ်ခေါ်စီတန်းနေတဲ့ပုဂ္ဂိုလ်တွေကိုခိတ္တဆိုင်ငံ့ကြပါဦးခိတ္တဆိုင်ငံ့ကြပါဦးလို့ဒီလိုသူဟာနတ်တွေကိုတားတာဖြစ်တယ်လို့မြတ်စွာဘုရားရှင်ကိုရမကြီးက အဲ့ဒီမှာယဟန်တော်တွေကိုအမိန့်ရှိတယ်အဲ့လိုယဟန်တော်တွေအမိန့်ရှိတဲ့အခါကလည်းကြတော့အရာအခုဆိုရင်အဲ့ဒီဓမ္မိကဥပဒကကြီးကဘယ်မှာဖြစ်နေပါပြီလဲဘယ်မှာရောက်နေပါပြီလဲပြီးတဲ့အခါကလည်းကြတော့အခုတုတိတာလက်ဒီမှာလိုက်သွားပြီဘုရားလောင်းတော်များနောက်ပြီးတော့ဘုရားလောင်းရဲ့ခမေတော်မေတော်များဒီပျော်မှုရာဖြစ်တဲ့မှုလေကရာဖြစ်တဲ့အဲ့ဒီမှာဒုတိယနတ်ပြည်မှာပဲလိုက်သွားရင် တုတိတာဘဝနိဧကဝေတိဧကဝေယဟံတော်များအိုစေတတို့သူတိတိတုတိတာဘဝနိတုတိတာနတ်ပြည်၌နိဗ္ဗာန်တည်းဖြစ်လေပြီဟောဒီဓမ္မိကဥပဒကာရေးဟာတုတိတာနတ်ပြည်မှာပဲသွားပြီးတော့ဖြစ်တယ်လို့မင်းရှိလိုက်တဲ့အခါကလည်းကြတော့ယဟန်တော်များကဗန္ဒီဣဒံမိဣဒံညာတိမစ္စေမောရမနောဝိသရိတဝံဣဒံဤဝခန္ဓဝပုဏ္ဏမောဒနာသာနေယဝနိဗ္ဗာန်တော်တိ ဗန္ဒီဘုတော်နေဝထုံးနေတော့ပါတော်မူပြီးသောမြတ်စွာဘုရားဣဒာနိယခုအချိန်ကာကာလ၌ဣဒာဤလူကြည်၌ညာတိမိစေဆွေမျိုးတို့၏အလယ်၌မောရမာနောမွေလျောသောဝိကရိတဝါကျင်လည်၍ဆွေမျိုးတို့သာသမီတွေမိသားစု၏အလယ်မှာသာသမီအချွေရန်နေနည်းနည်းလေးလားအများကြီးလားအဲဒီလိုသာသမီချွေရန်နေဆွေမျိုး၏အလယ်မှာဝမ်းမြောက်ဝမ်းသာချမ်းချမ်းသာသာနဲ့ ရိုးရိုးရွှင်ရွှင်နဲ့နေထိုင်ရတယ်။ဤဓာနေကုက္ကနာဤဓာဤလူပြင်း၌ညာတိမစ္စေဆွေမျိုးတို့၏အလယ်၌မောရမအလုံးမှုလျောစွာသွေသရိတ်တော်အားကျင်လည်၍ဤဓာနေဝယခုပင်လင်ခန္ဓာဝဘဝတဘာသို့ပြောင်းသွား၍ဘုနာတပံမောရမောရဏဌာနေဝမွေလျောဝဲကောင်းသောအရ၌သာလျင်နိဗ္ဗာန်တော်ဖြစ်ပေသည်ဟောတိဖြစ်ပါ၏။အဲဒီမှာဩ ဒီလူဘဝမှာတော့မှလည်းဒီမျက်မှောက်ဘဝမှာသာသမီရှင်တို့ရဲ့အလက်မှာတကယ်လို့ဘာမှအပူပင်တောင်းတအကြောင်းကြောင့်ရှိတယ်။ချမ်းချမ်းသာသာနဲ့မိမိပြုခြင်းနဲ့ဒါနကောင်းမှုရေးပြုသီလရေးသောဘာဝနာရေးပွားလို့မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးပူညောသံဃာတော်ကြီးပူညောမြတ်စွာဘုရားဟောကြားတဲ့တရားတော်တွေနာကြားမယ်။အဲလိုတရားနဲ့မှု့လျောပျော်မှု့ပြီးတော့နေတဲ့ပုဂ္ဂိုလ်အခုပဲဘဝတစ်ပါးပြောင်းသွားတယ်။အခုဘဝတစ်ပါးပြောင်းသွားပြန်တော့လည်းပဲဘုရားလောင်းတော်များ ပျော်မှုရာဖြစ်တဲ့ဒုတိယနတ်ပြည်မှာလေးပဲသွားပြီးနတ်ပြည်မှာသွားပြီးတော့ဖြစ်တယ်နတ်ပြည်မှာသွားပြီးတော့ချမ်းချမ်းသာသာနဲ့ပျော်မှုနေရတယ်အဲဒီလိုမြတ်စွာဘုရားရှင်ရောက်တဲ့အခါကျတော့မြတ်စွာဘုရားကအာမဘိက္ခုဘိက္ခုယဟန်လို့အာမဖုတ်မှန်တယ်အပမတော်မမိမလျော်သောအပမတော်ကုသိုလ်ကောင်းမှု၌မမိမလျော်ကြကုန်သောဂဟတဝါလူဖြစ်သောသူတိ၎င်းပတ္တိတဝါယဟန်ဖြစ်သောသူတိ၎င်း သမတာကသိတော်ရနိုင်မောတန်ဒီယေဝမှု့လျော်ကြကုန်တည်သာမြင်သည်လူပဲဖြစ်ဖြစ်ယဟန်ပဲဖြစ်ဖြစ်ဘုန်းကြီးတို့ယောဂီများဒီကုသိုလ်ကောင်းမှု၌ဒါနာကောင်းမှု၌မှု့လျော်နေသီလကောင်းမှုနဲ့မှု့လျော်နေဘာဝနာကောင်းမှုနဲ့မှု့လျော်နေမိမိအားထုတ်နေတဲ့တရားနဲ့မှု့လျော်နေတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာလည်းပဲသူဖြစ်နေရဘဝတိုင်းမှာဆင်းရဲသာသာရိုးရိုးရွှေရွှင်နဲ့ကောင်းတဲ့ဘဝမျိုးမှာမမွေ့လျော်ရဘူးလား ကောင်းတဲ့ဘဝမျိုးမှာဝမ်းမြောက်ဝမ်းသာနဲ့မှုလျော်ရရင်ဒါကုသိုလ်ကောင်းမှုနိုင်မေ့လို့လားမမေ့လို့လားဒါကြောင့်အပမတာဤကုသိုလ်ကောင်းမှုနိုင်မမေ့မလျော့ကြကုန်သောဂါတံဝါသူဖြစ်သောသူသည်၎င်းတွေမျိုးသားတော်မျိုးသမီးတွေရောအလုံးတော်ပုဂ္ဂိုလ်ဤဒါကုသိုလ်ကောင်းမှုနိုင်မမေ့ဘူးဆိုရင်ကတော့အဲ့ဒီပုဂ္ဂိုလ်ဟာဒီဘဝမှာလည်းပဲမွေလျော်ကချမ်းချမ်းသာသာဝမ်းမြောက်ဝမ်းသာနဲ့သာသမီတွေဆွေမျိုးတွေရဲ့အထဲမှာ နောက်ဓမ္မလွန်ဘဝရောက်ပြန်ပြီဆိုရင်လည်းဒီလိုပဲဘာမှပူပင်တောင်းတကြောက်ကြစရာမရှိပဲနဲ့အနတ္တိနလောကသာသေချမ်းသာတဲ့ဘဝမျိုးမှာရရှိပြီးတော့အခါနဲ့တဲ့ဝမ်းမြောက်စွာဖြင့်မှု့လျော်ပြီးတော့နေရမယ်တဲ့ပပ္ပတိတဝါယဟံပပ္ပတိတဝါယဟံဖြစ်တော်သူသည်၎င်းယဟံတော်များလည်းပဲဒီလိုပဲမိမိတို့ဒီမှာဒါနာကောင်းမှုသီလကောင်းမှုဘာဝနာကောင်းမှုယဟန်တော်တွေလည်းဒါနာကောင်းမှုပြုကောင်းတာမပြုကောင်းဘူးလားပြုကောင်းတာလေ ယဟန်တော်တွေလည်းမိမိတို့ရဲ့သီလနဲ့အမြဲတမ်းကြော်မွေ့နေတယ်မိမိကျင့်သုံးနေတဲ့သီလဆောင်ထင်းနေတဲ့သီလဟိပွားများနေတဲ့ယဟန်ယဟန်တရားဘာဝနာတရားတတိပံတရားဒီတရားတွေနဲ့အမြဲတမ်းပွင့်လျော်ပြီးတော့နေမယ်ဆိုရင်ဒီဘဝမှာလည်းပဲတခါတည်းတရားနဲ့ပွင့်လျော်နေတယ်ဆိုတော့အပူပင်ကြောင်းကြရရှိသေးရလားဟမ်ကဲဝမ်းမြောက်ဝမ်းသာနဲ့ချမ်းသာတာပျော်မွေ့ပြီးတော့မနေရဘူးလား ဒါတကယ်လို့နောက်တမလွန်ဘဝရောက်သွားပြီဆိုရင်လည်းချမ်းသာသာဝမ်းမြောက်ဝမ်းသာနဲ့မနေရဘူးလားညာနေရတယ်ဒါကြောင့်မို့ကောင်းမှုရှင်ဟာခုဘဝမှာဝမ်းသာကြည်နူးရပါသည်ဒီဘဝမှာလည်းဝမ်းမြောက်ဝမ်းသာကုသိုလ်ကောင်းမှုပြုနေတဲ့ပုဂ္ဂိုလ်တွေဟာတခါတည်းကိုပြုတဲ့ကုသိုလ်လေးကိုပြန်ပြန်ပြီးနှလုံးသွင်းနိုင်ဆင်ញင်နိုင်စိတ်ထဲမှာတတိယတိုင်းဝမ်းသာမလားဝမ်းနေမလားဒီဝမ်းမြောက်ဝမ်းသာပျော်မွေ့ပြီးတော့တခါတည်းနေရနောက်တမလွန်ဘဝရောက်ပြန်ပြီဆိုတော့လည်းဒီကုသိုလ်ရှင်ဟာ ဒီကံနဲ့သူပတိဘဝကိုရောက်မှဖြစ်တဲ့အတွက်ဆញ្ញသာသာဝမ်းမြောက်ဝမ်းသာမနေရဘူးလားညာအေးကောင်းမှုရှင်ကနောင်ဘဝမှာဝမ်းသာကြည်လို့ရပါသည်အကဲဒါလေးကိုဆိုကြည့်အောင်ကောင်းမှုရှင်ဟာခုဘဝမှာဝမ်းသာကြည်လို့ရပါသည်ကောင်းမှုရှင်ဟာခုဘဝမှာ ဝမ်းသာကြည်နူးရပါသည်ကဲကုသိုလ်ကောင်းမှုတွေပြုနေတဲ့ပုဂ္ဂိုလ်ကုသိုလ်ကောင်းမှုပြုပြီးတိုင်းပြုပြီးတိုင်းမိမိစိတ်ကဒီလင်ဝမ်းမြောက်ပြီးတော့မနေဘူးလား

ကဲဆိုလိုက်ကောင်းမှုရှင်ဟာနောင်ဘဝမှာဝန္တာကြည်လူရပါသည်ကောင်းမှုရှင်ဟာနောင်ဘဝမှာဝန္တာကြည်လူရပါသည် ကောင်းမှုရှင်ဟာခုနောင်ပံဝန္တာကြည်လူရပါသည်ကောင်းမှုရှင်ဟာခုနောင်ပံဝန္တာကြည်လူရပါသည် ကောင်းမှုရှင်ကုသိုလ်ရှင်များခုဘဝမှာလည်းပဲဝမ်းမြောက်ဝမ်းသာချမ်းသာနဲ့မှုတွေရောနေရမိသားစုတွေနောက်တမန်တော်ကရောက်သွားပြီဆိုရင်လည်းတကယ့်ကိုသူပတိဘုံဘဝကိုရောက်မှဖြစ်တဲ့အတွက်ကြောင့်ဝမ်းမြောက်ဝမ်းသာချမ်းသာသာနဲ့မှုတွေရောနေရခုရောနောင်ရောဝမ်းသာကျဉ်းလို့နေရတကယ်လို့ကိုပြုတဲ့ကံတွေဟာသင်ကျင်နေတာတွေ့ရင်လည်းပဲကြီးတဲ့ကြီးတဲ့ပို့ပြီးတော့ဝမ်းမြောက်ဝမ်းသာမဖြစ်ပြီဘူးလားဟမ်ဒီကာယကံကောင်းမှုတွေဝစီကံကောင်းမှုတွေမနောကံကောင်းမှုတွေ ကာယကံနဲ့ဖြစ်ခြင်းဖြစ်ခြင်းကိုနေမြတ်ဝစီကံပြောတာဆိုတာလည်းသူတော်ဘာကိုဘာမှထိခိုက်တဲ့စကားမပြောဘူးမျက်နှာကြည့်တဲ့စကားမပြောဘူးမနောကသူတော်ဘာပုံမှာမကောင်းတဲ့စိတ်ကြံစီပါထားအဲဒီလိုကာယကံဝစီကံမနောကံရှင်းရှင်းနေတာကိုလည်းတွေ့ရလို့ရှိရင်အဲဒီပုဂ္ဂိုလ်ကမိမိစိတ်ထဲမှာပို့ပြီးတော့ရှင်လူဝမ်းမြောက်မှုတွေမဖြစ်ရဘူးလားဆိုလိုက်ကိုယ်ကံသုံးပြားကောင်းမြင်ရာ လွန်စွာကြည်နူးဝမ်းသာရပါသည်ကိုယ်ကံသုံးပြကောင်းမြင်ရာလွန်စွာကြည်နူးဝမ်းသာရပါသည်ကောင်းမြင်ရာလွန်စွာကြည်နူးဝမ်းသာရပါသည် ကိုယ်ကံသုံးပြကောင်းမြင်ရာအေးကိုပြုရဲ့ကာယကံဝစီကံမနောကံဒီအာလုံးသင်ကျင်းနေတာကိုသာကိုမြင်တွေ့ရလို့ရှိရင်စိတ်ထဲမှာတခါလဲတွေးမိတယ်တွေးမိတယ်စဉ်းစားမိတယ်စဉ်းစားမိတယ်အလုံးကိုဝမ်းမြောက်ဝမ်းသာမဖြစ်နိုင်ဘူးလားဗျာဖြစ်နိုင်တယ်ဒါကြောင့်မို့ခုဒီမှာဘုန်းကြီးတို့ဓမ္မိကဥပဒကာကြီးဟာသူကိုယ်တိုင်လေးပဲ ဒါနနဲ့မှုလျော်တယ်ပြီးကဆိုကျေတူတာသီလနဲ့မှုလျော်တယ်ဘာဝနာနဲ့မှုလျော်တယ်တရားနာတရားဘူးတန်ခါဘူးဒါတွေနဲ့မှုလျော်ရသော်ဗျာရဲ့တရားတွေသူ့ရဲ့နှလုံးသားမှာပြင်ဝင်ပြီးတော့နေတယ်လို့သူ့ရဲ့ဒီသာစုကိုလေးပဲရသော်ဗျာရှင်ရဲ့ဆုံးမတရားနှလုံးလေးတရားတွေနှလုံးသားမှာပြင်ဝင်အောင်သူမဆောင်ရွက်ဘူးလားဆောင်ရွက်နေဘုန်းကြီးတို့ယောဂီများရောဓမ္မမိသားစုများရောအတူယူသင့်သလားမယူသင့်ဘူးလား ဒီမိမိတယောက်တည်းကိုကိုလုပ်ကိုရတာပဲကိုပဲလုပ်တော့မယ်သူ့ဘာလို့ဘယ်လိုနေနေဒီလိုမလုပ်နဲ့ဒီလိုစိတ်ထားမျိုးမထားနဲ့ကိုကောင်းတာလေးစားရရင်ကိုချစ်ခင်မြန်လို့တဲ့ပုဂ္ဂိုလ်လေးတတိမရဘူးလားဒီကောင်းတဲ့မြတ်စွာဘုရားရဲ့အဆုံးအမဖြစ်တဲ့တရားအရသာလေးကိုယ်တိုင်ခံစားရလို့ရှိရင်ကိုယ်နဲ့ချစ်ချောင်းဝင်နေတဲ့ကိုမိသားစု ကိုယ့်ပေါ်မှာကျေးဇူးတွေရှိတဲ့ဒီသာစုဒီပုဂ္ဂိုလ်တွေလည်းပဲဒီတရားအရာကလေးကိုခံစားရသလိုသူတို့ရဲ့မခံစားစေခြင်းဘူးလားဒီခံစားစေခြင်းကိုကြိုးစားရမယ်ဘုရားမိဘဥပဒကာကြီးကိုသူ့ယူပြီးကိုကြိုးစားရမယ်ဒီပုဂ္ဂိုလ်တွေအားလုံးမိမိလိုပဲဒါနသီလဘာဝနာကောင်းမှုကိုပြုံးရမိမိရဲ့ပတ်ဝန်းကျင်ဆွေမျိုးသားချင်းတွေအားလုံးဒီလိုပဲနောက်မိမိရဲ့ဓမ္မမိတ်ဆွေတွေစီးပွားဖက်တွေအားလုံးဒီလိုပဲ သူတို့ရဲ့နှလုံးသားမှာမြတ်စွာဘုရားရဲ့အဆုံးအမတရားတွေကိမ့်သွားတယ်။မြတ်စွာဘုရားဟောကြားထားတဲ့ဒီတတိပ္ပံတရားတွေဘုရားရှင်နဲ့ဘုရားရှင်နဲ့မဆွတ်လို့တဲ့တတိပ္ပံကျင့်ကြံအားထုတ်နေတယ်သူတို့ရဲ့နှလုံးသားမှာရောက်သွားကြရ။အဲလိုနှလုံးသားမှာရောက်သွားပြီဆိုရင်နောက်ဆုံးအချိန်လေးမှာဒီတရားအာယုန်လေးပေါ်မှာပဲအာယုန်လေးဝင်စားနေပြီဆိုရင်သူပြုခဲ့တဲ့ကုသိုလ်ကံတွေကသူ့ကိုကောင်းကျိုးပေးမှလားဆိုးကျိုးပေးမှလား။ဘုဒ္ဓံိကဥပဒ္ဒကာကြီးလို့နိုင်ထားတယ်မိမိတို့ လာပြီးတော့မကြိုနိုင်ဘူးလားအေးနတ်ကြီး၆တက်ကနိုင်ထားတဲ့မိမိတို့ရဲ့ဒီမှာရှေ့မှာလာပြီးတော့ဆက်ရောက်နိုင်တယ်အေးအဲ့ဒီဆက်ရောက်တဲ့အခါမှာပဲကိုယ့်ဟာကိုယ်ရွေးချယ်ပြီးတော့အဲ့ဒီနိုင်ထားနဲ့လိုက်သွားဖို့ပဲဒါကြောင့်မို့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကအဲ့ဒီလိုအပ္ပအပ္ပမတ္တာဟိကဟထာဝပပတိတာဝပပတိတာဝသဗ္ဗတံမောဒန္တိယေဝအပ္ပမတ္တာဟိကုသိုလ်ကောင်းမှုနိုင်မမေ့မလျော့ကြကုန်သော ဂဟတဝါသူဖြစ်သောသူသည်၎င်းပပ္ပတိတဝါယဟန်ဖြစ်သောသူသည်၎င်းသဗ္ဗတာခသိသောယ၌မောဒံတိယေဝမှွေလျောကြကုန်သည်သာလျင်သည်အဲ့လိုယဟန်တော်များကိုမြတ်စွာဘုရားကပြုခေါ်ကြတော်မူတယ်အဲ့လိုဟောကြားပြီးတဲ့အခါကျတော့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကပထမပိုင်းကစပြီးတော့ဒီဓမ္မိကဥပဒကကြီးအကြောင်းပြုပြီးဟောခဲ့တယ်ဓမ္မဒေသနာတော်လေးကိုမြတ်စွာဘုရားဟောလိုက်တယ် ဣဒံမောရတိပစ္စံမောရတိကတပုံယောဥပယထမောရတိသောမောရတိသောပမောရတိဒိဋ္ဌဝါကမ္မဝိသုဒ္ဓိမတနောတိကတပုံယောပြုအပ်ပြီးသောကောင်းမှုရှိသောသူသည်ဘေကဝေယံတော်များဥจิตသားတို့ကတပုံယောပြုအပ်ပြီးသောကောင်းမှုရှိသောသူသည်ဣဒံဣပစ္စုပန်ဘဝ၌လည်းပဲမောရတိဒါနမှုတိလမှုဘာဝနာမှု၌ကျော်မွေ့ ပျော်ရွှင်စွာဖြင့်မှု့လျော်နေရပါပြီ။ဒါနကောင်းမှုပြုရင်မှု့လျော်နေတယ်။သီလကောင်းမှုတွေဆောက်ပြီးဆောင်သိရင်လည်းပျော်မှု့နေတယ်။ဘာဝနာတရားတွေပွားများအားထုတ်ရင်လည်းတရားတွေနာကြားရင်လည်းမှု့လျော်ပျော်မှု့နေတယ်။ဣရာဤပြစ္ဆုတ်ပံဘဝ၌မောဟတိမှု့လျော်ပြီးတော့နေရပါပြီ။သစ္စာနောင်ဓမ္မလွန်ဘဝ၌လည်းပဲမောဟတိမိမိပြုထားတဲ့ကုသိုလ်ကံရဲ့ကျိုးအလျော်စွာမှု့လျော်ပြီးတော့နေရပါပြီ။ ဥပယတာပြစ္ဆုပတမတော်နှစ်တန်သောဘဝ၌လည်းမောရတိနှစ်တဝံရောက်ပျော်ရွှင်စွာမှုရောစွာနေရပါ၏အတနောမိမိကမ္မဝေတုတိကောင်းမှုကံဤသင်ကျဲခြင်းကိုမိမိပြုထားတဲ့ကာယကံဝစီကံမနောကံဤတခါတရံမှာကုပြုတဲ့ကံတွေကမသင်ကျဲတာတွေပါတတ်တယ်အဲ့ဒါကိုယ့်ကိုယ်ကိုပြန်ပြန်ပြီးတော့သတိထားကိုယ့်ကိုယ်ကိုပြန်ပြီးတော့သုံးတာကိုယ့်ကိုယ်ကိုပြန်ပြီးတော့သတိပေး ကာယကံမှုပဲပြုပြုဝစီကံကုသိုလ်ပဲပြုပြုမနောကံကုသိုလ်ပဲပြုပြုမိမိဟာစင်ကြယ်နေရမယ်ကမ္မဝိတုဒ္ဓိကောင်းမှုကံဤစင်ကြယ်ခြင်းကိုသိတဝါမြင်၍သောတုသူတိမောရတိနှစ်သက်ဝမ်းမြောက်ပြုံမှုရပါ၏သောတုသူတိကောမောရတိအလွန်မင်းမှု့လျောရပါ၏ဣတိဤသို့ပကဝါတို့ဘုန်းတော်တခင်ဘုရားရှင်ကိုယ်တော်မြတ်ကြီးသည်

နောက်ဓမ္မနောဘဝမှာလည်းပဲသုပတိဘုံဘဝသို့ရောက်ရှိပြီးတော့ဒီမိမိပြုထားတဲ့ကုသိုလ်ရဲ့အကျိုးတွေကိုခံစားခံစားပြီးတော့ဝမ်းမြောက်ဝမ်းသာပျော်ရွှင်မှုရောပြီးတော့နေရတယ်။ဒီအကြောင်းအရာကိုဘုရားရှင်ကိုရောင်မြတ်ကြီးဟောကြားတဲ့ကာကလကြတော့အလုံးတရားတော်ကိုနာယူပြီးတော့နေကြတဲ့အလုံးတော်ပုဂ္ဂိုလ်ကြီးအလုံးတော်ယဟန်တော်တွေအဲ့ဒီအလုံးတော်ယဟန်တော်တွေကသောတပန်တာတွေရောသောတပန်ဖြစ်ကိုရောက်ကြတယ်။ဘာဖြစ်ကိုရောက်ကြလဲ။ဂါထာပရိယောတနိဂါထာရဲ့သုံးနိုင် ဘဝများစွာကုန်သောပုသူအပေါင်းတို့သည်သောတာပန္နာတယောသောတာပန်ဖြစ်သူဘေဒုံကောင်းစွာမသွေးကြည်တော်မူကြပေကုန်တည်း